မိခာအနာဂတိကျမ်းအခန်းကြီး1အငယ်1မှ9ယူဒရှင်ဘုရင်ယောသံမင်းအာခတ်မင်းဟေဇကိမင်းတို့လက်ထက်၌မောရရှယွာသားမိခာသည်ရှမာရိမြို့နှင့်ယေရုရှလင်မြို့အဖို့ခံရသောသာရဖျားဤဗျာဒိတ်တော်ဟုမူကားအိုလူများအပေါင်းတို့ကြားကြလော့အိုပြည်နှင့်ပြည်သားအပေါင်းတို့နားထောင်ကြလော့အရှင်သာဝရဖျားသည်ဟုသော သန့်ရှင်းသောဗိမာန်တော်တဲကဘုရားရှင်သည်တင်တို့တစ်ဖက်၌တက်သေးခံတော်မူမည်ထာဝရဘုရားသည်ကျင်းကိုတော်မူရာအယက်ဌာနတော်တဲကထွက်ကြွဆင်းသက်၍မြင့်သောမြေအယက်တို့ကိုနင်းတော်မူမည်မိရှိမှဖျောင်းကဲ့သို့၎င်းကြောက်ကြီးမှဆင်းသောရေကဲ့သို့၎င်းရှေ့တော်၌တောင်တို့သည်အေးဖြစ်၍ဂျိုင်းတို့သည်လည်းအက်ကွဲကြလိမ့်မည်ထိုအမှုသည် ယာကုပ်လွန်ကျူး၍ဣသရေလအမျိုး ပြစ်မှားသောကြောင့်ရောက်သတည်း။ယာကုပ်လွန်ကျူးရာကားအဘယ်သို့နည်း။ရှမာရိမြို့မဟုတ်လော။ယုဒ၏မြင့်ရာအရပ်ကားအဘယ်မှာရှိသနည်း။ယေရုရှလင်မြို့၌ရှိသည်မဟုတ်လော။ထိုကြောင့်၊ရှမာရိမြို့ကိုလယ်ပြင်၌မြေပုံကဲ့သို့၎င်း၊စပျစ်ဥယျာဉ်စိုက်ရာအရပ်ကဲ့သို့၎င်းငါဖြစ်စေမည်။မြို့ရိုးကျောက်တို့ကိုချိုင့်ထဲသို့သွန်ပစ်၍ မြို့ရိုးအမြစ်ကိုလှန်ပြမည်။ခပ်သိမ်းသောရုပ်တုဆင်းတုတို့ကိုချိုးဖဲ့မည်။သူငှါးလုပ်၍ရသမျှသောအခတို့ကိုမီးရှို့မည်။မှားသောဘုရားရှိသမျှတို့ကိုသုတ်သင်ပယ်ရှင်းမည်။ပြည်တန်ဆာလုပ်၍ဥစ္စာကိုဆည်းဖူးသည်ဖြစ်၍၊ထိုဥစ္စာသည်ပြည်တန်ဆာလက်သို့တဖန်ရောက်ရဦးမည်။ထိုအမှုကြောင့်ငါသည်ငိုကြွေးမြည်တမ်းမည်။အဝတ်ကိုချွတ်၍အချည်းစည်းလည်သွားမည် မြည်ခွေးကဲ့သို့ဥလျက်၊ကုလားအုပ်ငှက်ကဲ့သို့မြည်လျက်နေမည်။သူခံရသောဒဏ္ဏာမပျောက်နိုင်။ယုဒပြည်တိုင်အောင်ကူးသဖြင့်၊ငါ၏အမျိုးသားနေရာယေရုရှလင်မြို့တံခါးသို့ရောက်လေပြီ။ဂါသမြို့၌သိတင်းမပြောကြနှင့်။အလျှင်းမငိုကြွေးကြနှင့်။ဗေသောဖရာမြို့မှမြေမှုန့်၌လူးလျက်နေကြလော့ ။အိုရှဖိရမြို့သမီး၊အဝတ်ကိုချွတ်၍အရှက်ကွဲလျက်သွားလော့။ဇာနန်မြို့သမီးသည်ငိုကြွေးခြင်းကိုပြုလျက်မထွက်ရ။ဗေသဇေလမြို့သည်သင်တို့တည်းခိုရသောအခွင့်ကိုမပေးရ။မာရုတ်မြို့သမီးသည်လည်း၊ကောင်းသောအရာကို တောင့်တ၍နာကျင်လျက်ရှိ၏။အကြောင်းမူကား၊ထာဝရဘုရားထံတော်မှဘေးဒဏ်သည်ယေရုရှလင်မြို့တံခါးသို့ရောက်လေပြီ ။အိုလာခိရှမြို့သမီးလျင်မြန်သောမြင်းကိုယထာ၌ကလော့။တင်သည်ဣဒရေလ၏လွန်ကျူးခြင်းကို လက်ခံ၍ဇီးအောင်တို့သမီးအားအပြစ်လန်းကို ပြသည်။ထိုကြောင့်တင်သည်ဂါသပြည်မောရရှက်မြို့သို့လက်ဆောင်ကို ပေးလိုက်ရမည်။အာကစိတ်မြို့သားတို့သည်ဣဒရေလရှင်မြင်တို့ကိုလှည့်စားကြလိမ့်မည်။အိုမယေရှမြို့သမီးသင်ဥစ္စာကို အမွေခံသောသူကို ငါခေါ်ခဲ့မည်သူသည်ဣဒရေလဘုံအဒုလံမြို့သို့ရောက်လိမ့်မည်ချစ်ဖွယ်သောတင်ဤသားသမီးတို့သည်တိမ်သွာခြင်းကိုခံရသောကြောင့်သူတို့အတွက်တင်သည်ခေါင်းပြောင်အောင်သပင်ကိုရိပ်၍နေလောရွှေလင်းတကဲ့သို့ကျဲစွာသောခေါင်းပြောင်ခြင်းကိုပြုလော